ဘုပ္ပမကင်းတမန္တာစက္ကဝါလီတုလို့ရှိပါတယ်။အဲစက္ကဝါလီတုမှာစက္ကဆိုတဲ့ပုတ်နဲ့ဝါလဆိုတဲ့ပုတ်ဒီနှစ်ပုတ်တွဲဆက်ထားတဲ့ပုတ်ဖြစ်တယ်။အဲဒါကြောင့်မို့စက္ကဝါလီတုလို့ဒီလိုတတွဲနဲ့မရွတ်ဘဲနဲ့စက္ကဝါလီတုလို့စက္ကနဲ့ဝါလကိုနည်းနည်းလေးတန့်ပြီးတော့နည်းနည်းလေးခွဲပြီးတော့ရွတ်ရပါ။အဲအဲ့ဒါမှကောင်းပါတယ်နော်စက္ကဝါလီတုဆိုရင်ဒါနည်းနည်းဦးဇင်းတို့နားမှာဆိုတော့နည်းနည်းပေါ့တော့ပါတယ်။ဒါလေးနည်းနည်းပရိထားဖို့တစ်ချက်။ ဆိုတော့အတ္တရာဂိသန္တုဒီပါဠိလုံးစင်မှာဟိုတတ်မှတ်ထားတာကဘယ်လိုရှိတယ်ဆိုတော့ပါဠိအက္ခရာတွေမှာကာကြီးခါခွေခန်းငယ်ကာကြီးငါနော်ဒါကတစုနော်တော့စာလုံးစာလေစာပြောစာမစညတစုတန်တင်းညထောင်မဲ့တိုင်းကောင်တိုင်းဘုံနာကြီးတစုဓာမုထတစုဒါတွေတော့ချိုင်နာငယ်တစုပါသောက်ဖောက်တို့ဗာတကြိုက်ပါကုန်မတစုအဲ့ဒီ25လုံးကိုဒီ ခုနကပါဠိခေါ်တဲ့တော့ဝက်အခရာလို့ခေါ်တယ်။ဝါကိုကန်းငယ်တက်ပြီးတော့ဝက်အခရာလို့ခေါ်တယ်။အဲ့ကြံနဲ့ရပလက်စသည်ကြတော့ကိုအဝက်အခရာလို့ခေါ်တယ်။အဲ့ဒီဝက်အခရာနဲ့အဝက်အခရာဆင့်တဲ့အခါမှာနှစ်တန်စလုံးနဲ့ထွက်တယ်။ပြီးတော့အတ္တတန်နဲ့ထွက်တယ်။အခုအတ္တရာမှာအတ္တရဆိုရင်အရလို့ဒီလိုမထွက်ဘူး။တောင်းမှုတန်လည်းထွက်တယ်။ပြီးတော့ရရှိဆိုတာအမှန်တော့ရာခောက်ပဲ။ဒါမို့ရာခောက်တန်လည်းထွက်တယ်။ပြီးတော့ အတ္တရလို့ဒီလိုလည်းမထွက်ပဲနဲ့အတ္တရလို့ထွက်တယ်ဒါဥဒ္ဓပါဠိဖတ်တဲ့နေရာမှာဒီဒီစီးမျိုးလေးကိုဒါသတိထားရအောင်ဒါနောက်ဒီလိုကြီးဖြစ်သွားပါလိမ့်မယ်ဒီအစုအခရာအစုဝင်အခရာနဲ့အစုဝင်မဟုတ်တဲ့အခရာနော်ကာယီကနေမတိုင်အောင်အခရာတွေနဲ့ရပလက်ကနောက်ပိုင်းအခရာတွေတွဲသွားရင်အတ္တတန်လည်းပါတယ်ပြီးတော့ကိုအဲ့ဒီအခရာတွေရဲ့အတန်လည်းပါတယ်နှစ်တန်နှစ်ထပ်ဆိုရတယ်ပေါ့လေ အတ္တရာလို့မထွက်ဘဲနဲ့အတ္တရာလို့ဒီလိုထွက်ရတယ်ကိစ္ဆန်တုကတော့ဟိုကိစ္ဆန်တုလို့ရွတ်လို့ရှိကြတယ်ပေါ့လေဝိသေသနိဒံပါတော့ဟိုတွန်ပြေကြီးနေပြန်မှာတွန်သေးဆရာတော်ဘုရားကြီးကတော့တော်တော်ကိုဝိသေသနိဒံကိုမကြိုက်မကြိုက်ဘူးတော်တော်လေးရေးတာရှိပါတယ်ဖတ်ဖူးကြပါလိမ့်မယ်ထင်တယ်ဥဒ္ဓမမြန်မာဗဇက်ကလည်းပဲကိစ္ဆန်တုလို့ရွတ်ရရင်ပေါ့တယ်လို့စိတ်ကထင်တယ်ကိစ္ဆန်တုလို့ရွတ်လိုက်ရမှာလေးလေးပင်ပင်ရှိအဲ့လိုဖြစ်တယ်အဲ့ဒီ ဒီဝိတ္တဏိတံကိုလည်းပဲမပအောင်ကြိုးစားနိုင်ရင်ဒါတိတ်ကောင်းပါလေနော်ဥစ္စာလိုပဲငငယ်ရကြက်ခဲ့တုန်းကတော့ဒီလိုဖြစ်ဆန်းထုနဲ့ပဲကြက်ခဲ့ပါတယ်ဆိုတော့အခုတော့တော်တော်လေးဒီဥစိုက်ပြီးတော့ပြင်ရပါတယ်အဲပြင်တော့လည်းပဲပရိရွတ်တဲ့ခါတာဥစ္စာလိုလည်းပြင်မိတယ်တခြားစာဖတ်တော့လည်းပါသွားတာအလေးရဖြစ်နေတာအဲတော့အဲ့ဒီပရိရွတ်တဲ့ခါမှာဒီဖြစ်ဆန်းထုလို့ဒီလိုကမပအောင်ပေါ့လေဝိပဿနာတံမပအောင်ခရုစိုက်ဖို့နောက်တတ္တမံ ဦးတို့မြန်မာကမာနှလုံးရှိရင်မာတလုံးနဲ့ခံဖတ်တဲ့အလေးရှိပါတယ်အခုတမ္မတကိုတစ်ချိန်ကတမ္မတတမ္မတနဲ့ပဲအလုံးပေါင်းခဲ့တယ်အခုတမ္မတပြန်ဖြစ်တာမကြသေးဘူးအဲပါဠိမှာတော့ကိုရှိတဲ့အတိုင်းဖတ်ရတဲ့ထုံးရှိပါတယ်ဒါကြောင့်မို့ဓမ္မကိုဓမ္မလို့ဖတ်တာဒါမကောင်းဘူးတတ်ဓမ္မလို့ဒီလိုဓမ္မမတ္တတန်နဲ့ဓမ္မလို့ဒီလိုဖတ်ရတာဓမ္မတွေ့တိုင်းတွေ့တိုင်းဒီလိုကြီးမှတ်ရမှာ တတ်ဓမ္မလို့ဖတ်တော့ကိုဒါကပေါ့ဆသွားတယ်ဟုတ်ဦးဇင်းတို့ဘုန်းကြီးတွေနေနေတော့အဲ့ဒါကြတော့မမှားဘူးသေးချာဖတ်တတ်ဓမ္မနုနိရာဇတ္တရာခောက်တန်တွေ့ရင်ရာလန်ကြီးပဲထွက်ရမယ်ရပလက်တာတက်ကမောခအဲ့ဒီလိုလေးတက်ကရဲ့မောခရဲ့ပထမတွဲပြီးတော့မှမောခဓာန်နဲ့တွဲတယ်ပေါ့ဒါကြောင့်လို့တက်ခမောခဓာန်မောခဓာန်လို့မဖတ်ဘဲနဲ့မောခဓာန်လို့ဒီလိုလေးနည်းနည်းလေးဖဲဖတ်ရအောင် မောက္ခတံလို့မဖတ်ဘူးနော်တိတ်ကမောက္ခတံအဲဓမ္မတဝနာကာလောအယံသဒ္ဒန္တာအဲ့ဒီမှာတချို့မှာတာကြီးနဲ့ရှိတယ်တချို့မူတွေမှာတာတစ်လုံးနဲ့လည်းရှိတယ်တာကြီးဆိုတာအမှန်ကတော့တာနှလုံးပဲတာနှလုံးဆိုတော့အစိတ်ကလေးတွေလေးတန်းဖြစ်နေမှာဆိုလို့တစ်လုံးချုပ်ထားတာရှိအဲတာကြီးလို့ခေါ်တာပါအဲ့ဒီတာကြီးကတကယ်ဆိုရင်တာနှလုံးတင်တယ်အဲ့ဒါတစ်လုံးတာတစ်လုံးနဲ့ပါပါတာနှလုံးနဲ့ပါပါကိစ္စမရှိဘူးကွာဆို သိဆောင်တဲ့ပါတဲ့အတိုင်းကြက်ထားမှတ်ထားတာအရေးမကြီးပါဘူးဓမ္မတဝနာဒီကတော့တဝနာမှာနာကြီးနဲ့လည်းရှိတတ်ပါတယ်နော်တချို့သာဝတိမှာနာကြီးနဲ့ရှိတယ်တချို့သာဝတိမှာနာငယ်နဲ့ရှိတယ်ဒီအတွက်လည်းဘာမှဟိုကြောင်းကြမနေနဲ့ပေါ့လေနာငယ်နဲ့ရှိတယ်နာငယ်နဲ့နာကြီးနဲ့ရှိတယ်နာကြီးနဲ့အမှန်တမ်းပြောလို့ဆိုရင်ဥပ္ပလို့မြန်မာလူမျိုးကနာငယ်နဲ့နာကြီးကိုယ်အောင်မရွတ်တတ်ပါဘူးနာငယ်လည်းနာလို့ထွက်လိုက်တာပဲနာကြီးလည်းနာလို့ထွက်လိုက်တာရွတ်တဲ့နေရာမှာကကိုယ်အောင်ရွတ်တယ်အဲဟိုကိုယ်အောင်ရေးတယ်ရွတ်တဲ့နေရာမှာဥပ္ပလို့ကမရွတ်တတ်ပါဘူး အယံဗဒန္တာအဲ့ဒီမှာလည်းပဲဓာတုနှလုံးနဲ့ဗဒန္တာလို့လည်းရှိဓာတုတစ်လုံးနဲ့လည်းဒီလိုတော့ဗဒန္တာလို့ပဲဖတ်ပါတယ်သို့တော်လည်းပဲဒါဗဒန္တာလို့ဖတ်လည်းပဲတိတ်အပြည့်မရှိပါဘူးနမောတတ္တဘဂဝတော်အဲ့ဒီဘဂဝတော်ကတော့တော်တော်တော်တော်ခက်တယ်ဒီအဲဒီတစ်ခေါက်ဒေကြီးခြာတော့လည်းဥစ္စာဘဂဝတော်လို့ပဲရွတ်လိုက်ပါတယ် အဲ့ဒါဘာကြောင့်ဘဂဝတော်လို့ရွတ်လိုက်တယ်လဲဆိုတော့ဒကာကြီးမမောခါစောစောကသူကရှောက်ကြည့်ပါတယ်တပည့်တော်တို့ကဘဂဝတော်လို့ရထားရောတဲ့ရှင်ဘုရားကဒီလာပြတဲ့ခါကျဘဂဝတော်လို့လှုပ်လိုက်ရောအဒီရောကလိုက်မဆိုတတ်ဘူးဟိုရောက်ဒီရောက်ဖြစ်ကုန်ရောတဲ့သူအဲ့လိုပြောတာနဲ့ပဲဦးဇင်းကဘဂဝတော်ပဲအကိုင်းလေလူတွေရုပ်ဖတ်လွယ်အောင်ဘဂဝတော်ပဲနာရုပ်ပါမယ်ဆိုတော့အဲ့လိုပဲချခဲ့ပါတယ်ဒီပုတ်ကဟိုဘဂဆိုတဲ့ပုတ်နဲ့နောက်ပိုင်းကဝတ်တောင်းဘူးတတ်ဆိုတော့ what နော်အဲ့ဒီနှစ်ခုတွဲထားတဲ့ပုတ် အဲဒီလိုတွဲထားတာဖြစ်တဲ့အတွက်ကြောင့်မို့ဒီပုံနဲ့နောက်ဆက်ကနောက်ဆက်ကိုဦးဇင်းတို့ပစ္စည်းလို့ခေါ်ပါတယ်အဲဒီပုံနဲ့နောက်ဆက်ကိုခွဲဖတ်တဲ့ဤအရာဖတ်ရင်ဘဂဝတောလို့ပဲဖတ်ရအဲဒီလိုမှမဖတ်ချင်ဘူးဆိုရင်လည်းပဲဘဂဝတောတခါလဲဘယ်ဟာမှမဖြတ်ဖဲနဲ့လည်းပဲဖတ်လို့ရအဲဘဂဝတောကတော့ကိုဦးဇင်းတို့ပါဠိတရားဤအရာပြောရမယ်ဆိုရင်တော့မကောင်းတာဘူးမကောင်းတာမကောင်းတဲ့ ပုဂ္ဂိုလ်တိုင်းပေါ့လေဘုန်းကြီးရောဘုန်းကြီးတိုင်းလူတိုင်းအကုန်လုံးဒီလိုပဲနှုတ်တဲ့နေအဲ့တော့ဘဂဝတောလို့ပြင်ပြီးတော့ရွတ်နိုင်ရင်လည်းကောင်းတယ်ဘဂဝတောလို့ပြင်ပြီးတော့ရွတ်နိုင်ရင်လည်းကောင်းတယ်ဘဂဝတောကတော့နောက်ကအရဟတောနဲ့ကာယံလေးကစัจချင်တယ်နဲ့တူးတယ်နော်အဲ့တော့ဘဂဝတောပဲနှုတ်ကရောက်ရောက်သွားတယ်အဲ့ဒါကြိုက်တယ်လို့ပေါ့လေအရဟတောဒီမှာလည်းပဲအမျိုးမျိုးနီးရှိပါတယ်ပါဠိမှာဒါတွေကတော့ပြောရင်လည်းရှင်းနေပါလိမ့်မယ်နော်အရဟတောဒုတ္တမထားပါတော့ တမ္မာတံဗုဒ္ဓတ္တနော်တမ္မာလို့ပဲပြောမယ်တမ္မာလို့မပြောပါအဲဒီနောက်ယေတန္တာတန္တစိတ်တာဆိုတဲ့ဂါထာကြီးတစ်ပုဒ်ပါအဲဒီဂါထာကြီးက20လုံးခွဲဂါထာဂါထာများသောအားဖြင့်10လုံးခွဲပဲရှိတယ်တို့နံပါတ်1တမန္တာသက္ကဝါလီတို့ဟာ10လုံးအခုဒီဂါထာကြီးကြတော့ကို20လုံးရှိနေပါတယ်အဲ့ဒီ20လုံးရှိတဲ့ဂါထာမှာလည်းပဲတဲ့ခုနှလုံးတစ်ခါနည်းနည်းတန့်တန့်ပြီးတော့ရွတ်ရမယ်ဒါကြောင့်မို့ ဟိုရွတ်နိုင်ရင်ပေါ့လေဘယ်လိုရွတ်ဖို့ကောင်းတယ်လဲဆိုရင်ဣဋ္ဌလောကံတရီဝါကြမှာတစ်ချိန်ဟိုခတ်ဟောပြပြီးနားလိုက်ယေတန္တာတန္တစိတ်တာတိတရဏတရဏဣဋ္ဌလောကံတရီဝါဘုံမာဘုံမာသဒေဝါဂုဏကနဂဟနဗျာဝတာတပ္ပကာလံဣတိအာယံတုဒေဝါဝရကနကမယေမေရုရာဇေဝတံတော တန်တောတန်တောတဟိတုံမုနိဝရဝဇနံတောတုမကံတမကအဲ့ဒီလို20တလုံးကြမှာတစ်ခါတစ်ခါရနာပြီးတော့ရော့ရော့ရရွတ်ရွတ်ရင်ကောင်းပါလေဟုတ်ရှင်းတော့ကတော့ကိုနှစ်ပိုက်နှစ်ပိုက်နှစ်ပိုက်နှစ်ပိုက်ပဲရွတ်ရွတ်သွားလိမ့်ရှိနော်အဲ့ဒါကဂါထာရွတ်တဲ့နေရာမှာနီးမကြဘူးလို့ဆိုရအောင်ဂါထာဆိုတာကဟိုဂါထာမှာ၄ပုံတစ်ပုံကိုပါဒလို့ခေါ်တယ်အဲ့ဒီတပါဒမှာတစ်ခါတစ်ခါရနာပြီးတော့သွားရအောင် အဲ့ဒီဂါထာထဲမှာပြောစရာတိတ်မရှိဘူးထင်ပါတယ်နော်ဣထမှာဟိုတောင်းမှုတက်ကလေးအေဟိုတောင်းမှုတက်ရင်ဦးဇင်းတို့မြန်မာနိုင်ငံမှာဣလို့ပဲဖတ်လိုက်တယ်အဲ့ဒါမို့အေထလို့မဖတ်ဘဲနဲ့ဣထလို့ဒီလိုဖတ်မှာတော့အေဒီနော်ဟိုအခရာအေကိုဦးဇင်းတို့မြန်မာမှာတော့ကိုအေလို့ဖတ်တယ်အဲ့တော့မြန်မာဘာသာအနေနဲ့ဆိုရင်တော့ကိုအေလို့ပဲဖတ်မှမှန်မယ်ထင်ပါတယ်နော်သို့တော့ပါဠိဘာသာဖြစ်လာပြီဆိုရင်တော့ကိုတဝိထုအအေအေလို့အတန်မျိုးပဲထွက်ပြီးတော့ဖတ်ရအောင် တောင်းဣတိအာယံတုလို့ဒီလိုမထွက်ဖက်နဲ့တေတိအာယံတုဒီဝါအဲ့ဒီလိုတန်ထွက်ဝရကနကမယေမေရုရာစီဝတန်တော့တန်တော့တန်တော့တဟိတုံတန်တော့တဟိတုံလို့တချို့ရွတ်ကြတာရှိတယ်တန်တော့တဟိတုံလို့တန်တော့တကတပုတ်ဟိတုကတပုတ်ဒီနှစ်ပုတ်ကိုတွဲထားပါတယ်ဒါကြောင့်မို့တန်တော့တဟိတုံမုနိဝရဝဆနံတောတုမက္ကံတမက္ကာအဲ့ဒီတမက္ကာနဲ့ပတ်သက်ပြီးတော့ ိုတခါတင်လန်းပြီးတော့လည်းပဲဒကာကြီးတယောက်ကထမေးတယ်တမေခါဖတ်ရမှာလားတမေခါဖတ်ရမလားတဲ့ဆိုတော့ဒါကအမှန်တမ်းပြောရင်မလွယ်ဘူးမလွယ်တာကပါဠိဘာသာဟိုဘာသာသေးကြီးဖြစ်နေပြီပါဠိဘာသာကိုအမိဘာသာဖြစ်ဖြစ်သုံးတဲ့လူမျိုးရယ်လူခုမရှိတော့ပါဘူးအဲ့လိုမရှိတော့ဘူးဘယ်လိုဖတ်မှမှန်တယ်ဘယ်လိုဖတ်မှမှားတယ်ဆိုတာကိုနေရာတကာမှာပြောနိုင်ဖို့ဟာဥစ္စာကိုမဖြစ်နိုင်တော့ဘူးအဲ့လိုမဖြစ်နိုင်တော့ဘူးအခု တမက်ကမှန်သလားတမက်ကမှန်သလားလို့လည်းပဲအတိအကျပြောဖို့မလွယ်ဘူးမလွယ်ပြီမဲ့လို့ဒီအလင်္ကာကျမ်းတို့ပြောတော့တချို့တရားကျမ်းတို့မှာဆိုထားတာတွေကိုထောက်ပြီးတော့ကြည့်ရမယ်ဆိုရင်တော့ကိုတမက်ကလို့ဖတ်တာကပိုးပြီးတော့ကောင်းတယ်အလင်္ကာကျမ်းမှာကဒီဒီလိုသုံးလုံးကိုဟိုမခွဲနဲ့ပေါ့လေအကယ်၍ခွဲခြင်းရင်ဟိုဘက်ဒီဘက်မှာအခါနှလုံးစီလောက်အ ਨੇ ဆုံးရှိရမယ်လို့ဆိုတယ်အဲ့ဒီနည်းကိုလိုက်ရင်လည်းပဲ တမေခါလို့မရွတ်ပဲနဲ့တမေခါလို့ရွတ်တာကပိုပြီးတော့ကောင်းနော်ဒါပါဠိတရားနဲ့ပတ်သက်ပြီးတော့ပြောနေရင်တော့ရေပုံရနီးလို့ပဲဟိုမှတ်ကြရလိမ့်မယ်ဟိုတခါတခါတော့လည်းပဲဖြတ်မှကောင်းမယ်လို့ထင်တဲ့နေရာလေးတွေတွေ့ပါလိမ့်မယ်နော်ဟုတ်တော့ဒီနေရာမှာတော့ကိုတမက်ခါလို့ရွတ်တာကပိုပြီးတော့ကောင်းပါတယ်ပြီးတော့ဦးဇင်းတို့ပကံခစ်တုံးကတရဏီတိကျမ်းဆိုတာရှိပါတယ်ပါဠိတရားကျမ်းမှာဆိုရင်တော့အကျယ်ဝန်းဆုံးကျမ်းကြီးပါပဲအဲ့ဒီတရဏီတိကျမ်းမှာလည်းပဲဒီလိုပုံမျိုးကိုတဲ့ဖြတ်ပြီးတော့မဖတ်ပါနဲ့တဲ့တွဲတဲ့ဖတ်ပါလို့ သိုးထားတာရှိပါတယ်ဒါကြောင့်မို့တမဲ့တာလို့မဖတ်ဖဲနဲ့တမဲ့ကာလို့ဖတ်ရင်အဲ့ဒီဆရာတော်တွေမိတဲ့အတိုင်းပေါ့လေကိုက်ညီတဲ့အတွက်ကြောင့်မို့ပို့ပြီးတော့ကောင်းပါတယ်နောက်ကထာတပ်ပေတုစက္ကဝါလီတုဒါဒါပြောကြရမရှိဘူးရက်ခာဒီဝါစအဲ့ဒီဗတ်တချက်ရပင်းကိုရရစ်ကိုဗရလို့ဖတ်မှအတ္တမှန်ထွက်ပါမယ်။ဒါဥစဉ်လို့မြန်မာလူမျိုးကရပင်းနာမထွက်တယ်ဗျလို့ပဲထွက်တယ် ဒါကသင်္ဘုံကြီးဖတ်နည်းအတိုင်းပါဠိကိုဖတ်လို့ဒီလိုဖြစ်သွားတယ်သူတို့ဗမာသာအနေနဲ့ဆိုရင်ကာယိယရိတ်ကိုကြပဲထွက်မယ်ကာယိယပင်လည်းကြပဲထွက်တယ်ပါဠိအနေနဲ့ကြတော့ကာယိယရိတ်ကိုကရလို့ပဲထွက်ရမယ်ကာယိယပင်ကြမှာကကြလို့ဖြစ်ဖြစ်ပေါ့လေကြလို့ဖြစ်ဖြစ်အဲ့ဒီလိုထွက်ပါတယ်ဒါကြောင့်မို့ဒီနေရာမှာဗတ်တချက်ရရဖြစ်တဲ့အတွက်ကြောင့်မို့ဗရပြတော့ဟနဲ့မနဲ့ဆိုတော့ဟနဲ့မနဲ့ကိုမြန်မြန်ဖတ်ရမယ်ဗြဟ္မနောအဲ့ဒီလိုဖတ်မှလာပါဠိတန်မှန်ဖြစ်ပါတယ် မြန်မာနီးမြန်မာဟန်နဲ့ဖတ်ချင်တယ်ဆိုရင်တော့ကိုဒီဟာတတ်ကိုတဲ့နတ်တတန်မျိုးတို့မို့သေးသေးတင်တန်မျိုးဖတ်ရမယ်လို့ဒီရှိကကြပြလင်းသားတွေမှာစတဲ့ခါမှာအဲ့လိုစတယ်အဲ့ဒီနိဒန်ဖတ်လာကိုဗျံမနောလို့ဖတ်ရမယ်အဲကြိုက်တာဖတ်ဖို့ပေါ့လေဗျံမနောတော့ဦးဇင်းတို့တော့အဲ့ဒါကိုသိပြီးတော့မကြိုက်ဘူးပေါ့လေသူပါဠိကသူရှိတဲ့အတိုင်းဖတ်တာဖတ်တာကပို့ပြီးတော့ကောင်းတဲ့အတွက်ကြောင့်ဗြဟ္မနောလို့အဲ့ဒီလိုဖတ်မှဒါကောင်းပါတယ်ဒါ ဟိုပြုံးနဲ့ကြားတော့ကိုမရွတ်တတ်တယ်လို့ခက်တယ်လို့ထင်ပါလိမ့်မယ်ဒါမှမဟုတ်သုံးလေးကငါးလာလောက်ရွတ်ကြည့်လိုက်ရင်ဒါနှုတ်လိုက်သွားပြီးတော့မခက်ဘူးဆိုတာကိုတွေ့မှာပါအဲဘာတစ်ချက်ရရစ်တွေ့တိုင်းဟာအဲ့လို BRA ပေါ့လေအဲ့ဒီအဲ့ဒီအတန်ထွက်နီးတန်ထွက်တာကဒါအမှန်ဆုံးပါပြီးတော့ယံအံမေဟိဟောမနဲ့ဟနဲ့ဆင့်သွားတယ်မကအစုဝင်အခရာဟကအစုမရှိတဲ့အခရာအဲ့လိုဖြစ်တဲ့တကြောင့်မို့အမေဟိလို့မခါပဲနဲ့အံမေဟိလို့အဲ့လိုဖတ်တယ်လို့ဆင်းတယ် ယံအမေဟိကတံပုံညာပုံညာမှာညတွေ့တယ်နော်အဲ့ဒီညဟာမြန်မာဘာသာအလေးနဲ့ပြောရင်တော့ကိုဒါညရိုးရိုးပဲဦးဇင်းတို့ပါဠိအနေနဲ့ပြောရင်ဒါဟာညနှလုံးဆင့်ထားတာညတချမ်းနဲ့ညတချမ်းနှစ်ခုဆင့်ထားတာဒါပုံညာဟိုဂါထာနံပါတ်၈မှာတဟတပ္ပိညာတိပိဆိုတာတွေ့တယ်အဲ့ဒီမှာတော့ညတစ်လုံးနဲ့ရတချမ်းအဲ့ဒီလိုညနှလုံးဆင့်ပြီးတော့ရေးလိုက်တဲ့အခါမှာအခုဦးဇင်းတို့ညာကြီးလို့ခေါ်တဲ့ညဖြစ်လာ အဲ့လိုနှလုံးသွင်းဖြစ်တဲ့ကြောင့်မို့ဒါမျိုးကိုပုညာလို့မဖတ်ပဲနဲ့ပုံညာလို့ဖတ်အပုံညာကတော့လူတိုင်းလိုလိုပဲပုညာလို့မဖတ်ပါဘူးပေါ့လေသို့တော့တချို့နေရာကြတော့ကိုညာကြီးတွေ့ပြီးတော့ကိုညာကြီးတံမဖတ်မိတာတွေရှိတရှိနေတယ်အဲ့ဒါကြောင့်မို့ညာကြီးတွေ့ရင်ညာနှလုံးဆင်းထားတာလို့ဒါစိတ်ထဲကပြီးပြီးတော့ကိုသူ့လုံးစဉ်အတိုင်းပုံညာဒီလိုဖတ်ရတပ္ပတံပတ္တိတာတကံဒါကပြောရမှာရှိတယ်တဗ္ဗေတံအနုမောဒိတ်တဝါဒီမှာလည်းပဲတောင်းဝုနဲ့ဝနဲ့ဆင့်တဲ့အတွက်ကြောင့်မို့ အတ္တတန်လည်းထွက်တယ်ရိုးရိုးတန်လည်းထက်ပြီးတော့ကိုအနုမောဒိတ်တဝါလို့ဒီလိုထွက်အနုမောဒိတဝါလို့ဒီလိုမထွက်ဘူးပြီးတော့ကိုအနုမောဒိတ်ဝါလို့လည်းမထွက်ဘူးဒါဝက်အခရာနဲ့အဝက်အခရာနှလုံးဆက်တဲ့အတွက်ကြောင့်မို့ဟိုနထကွမ်းထွက်တယ်ပေါ့လေအနုမောဒိတ်တဝါတမက်ကသာသမီရတာလို့ဒီလိုထွက်အောင်ရတာလို့ထွက်တာမကောင်းဘူးတမက်ကသာသမီရတာပမာဒရဟိတာဟွန်တူ အဲဒီမှာလည်းပဲရာဟိတာလို့တချို့ထွက်တာတွေရှိတယ်နော်ရာဟိတာထွက်တာမကောင်းဘူးပမာဒရဟိတာဟွန်တုလို့အဲဒီလိုထွက်ရအောင်အာရခာတုဝိတေတတောဒီမှာလည်းပဲဝိတေတတောလို့တချို့ထွက်တာတွေရှိပါတယ်ဝိတေတတောလို့ထွက်မှကောင်းပါတယ်ဒီတောကဟိုရာဇာတောပါသောရတောပါကတောမျိုးပဲအဲဒီလိုတောမျိုးကရှေ့ပုံနဲ့ခွဲပြီးတော့အတန်ထွက်ရတယ်ဒီလိုခွဲပြီးတော့မထွက်ရတဲ့တောမျိုးလည်းရှိတော့ရှိသေးတယ်နော် ဟိုတတောတမ္ပဇာနောတို့မှာရှိတဲ့တောကတော့ကိုတတောလို့မထွက်ရဘူးအဲ့ဒါကတော့တတောဒါတော့ပါဠိတရားကိုနားလည်မှဒါတော့အသေးချာဆုံးဖြတ်နိုင်တယ်အခုဒီမှာဝိသေတတောလို့ဒီလိုထွက်မှဒါတန်မှန်ရအောင်သာသနာတ္တသလောကတ္တဝုဒ္ဓီဘဝတုတပ္ပတာဒီမှာလည်းပဲဘဝတုလို့ထွက်တာလည်းရှိတယ်ဘဝတုလို့ထွက်တာလည်းရှိတယ်နှမျိုးရှိဒါအခုတော့အခုခါမှာနှမျိုးစလုံးမထွက်နေကြဘူးခုနပြောတဲ့နည်းအတိုင်းသုံးလုံးကိုဈာက မခွဲမခွဲတဲ့ညီတိုင်းပြောမယ်ဆိုရင်တော့ဘဝတုလို့ရွတ်တာကောင်းတယ်ပေါ့ဒါဘဝတုရွတ်တာလည်းပဲမှားတယ်လို့တော့မဆိုနိုင်ပါဘူးသာသနံပိစလောကင်စဒေဝရက္ခန္တုတပ္ပတာတတ္တေဟွန်တုတုခိတတ္တေပရိဝါရေဟိအတနောအနိကာဒီပုတ်မှာဒီအဆိုတဲ့ပုတ်အဆိုတဲ့ပုတ်နဲ့ဏီခဆိုတဲ့ပုတ်နဲ့တွဲတယ်လို့ဒီလိုလဲဆိုနိုင်တယ်အဲ့တော့နောက်တစ်ခုကတော့ ဟိုနဆိုတဲ့ပုံနဲ့ဤကဆိုတဲ့ပုံတွဲတယ်လို့လည်းဆိုနိုင်တယ်ဒါကြောင့်မို့အနီဃာလို့ဖတ်လဲပဲဒါအမှန်ဖြစ်တယ်အနီဃာလို့ဖတ်လဲပဲအမှန်ဖြစ်တယ်အနီဃာတုမနာဟွန်တုတဟတပိဟိညာတိပိရာဇတောဝါသောရတောဝါမနုဿတောဝါအမနုဿတောဝါအဂိတောဝါဥဒကတောဝါပိတာသတောဝါခာနုကတောဝါ ကံတကတော့ဟာနာကြီးနဲ့တတ်တလေးချင်းနဲ့ဆင့်တချို့စာအုပ်တွေမှာနာကြီးနဲ့ဓာတ်ရင်ကောင်းနဲ့ဆင့်တာလည်းရှိလိမ့်မယ်အဲဘယ်လိုပဲရှိရှိကိစ္စမရှိကံတကတော့ဟာနက္ခတတော့ဟာဇနပဒရောဂတော့ဟာအတတ္တံမတော့ဟာအဲလိုမနှလုံးစင်တံပေါ်အောင်ထွက်ရမယ်အတန်ဒိဋ္ဌိတော့ဟာအဲ့ဒီပုံမှာဟိုဆရာတော်တစ်ပါးကတော့အတတ္တဒိဋ္ဌိတော့ဟာလို့ရှိတဲ့တယ်လို့ဒီလိုအမိန့်ရှိထားတာလည်းရှိပါတယ် အဲအဲ့လိုပြင်ထားတဲ့စာအုပ်များရှိရင်ရှိလေမလားမပြောတတ်ဘူးအဲ့လိုအတ္တဒိဋ္ဌိတော့ပါလို့ရှိရင်လည်းပဲဒါဏိအရာမှန်ကန်တယ်လို့ပဲဒါမှတ်တာအဲ့တော့အတ္တဒိဋ္ဌိတော့ပါလို့ပဲရှိရှိအတ္တဒိဋ္ဌိတော့ပါလို့ပဲရှိရှိမှန်တယ်ကြီးလို့ပဲဒါမှတ်ဖို့ပါပဲအမှန်လဲပြောရမယ်ဆိုတော့ပိုးကောင်းတာကတော့အတ္တဒိဋ္ဌိတော့ပါကတော့မှပိုးပြီးတော့ကောင်းတယ်ဒါဘာကြောင့်လဲဆိုတော့နောက်နောက်ကုတ်မှာအတ္တပုရိတတော့ပါမှာတပ္ပုရိတလို့ဖြစ်တယ်လို့ဒီမှာလည်းပဲတတ္ဒိဋ္ဌိဒီလိုဆိုရင်ပိုးပြီးတော့ကောင်းတယ်သို့တော့ ရှင်းတော့ကဟိုပဲအတ္တန်ဒိဋ္ဌိတောပါနဲ့လာခဲ့တော့ကိုဒီအတ္တန်ဒိဋ္ဌိတောပါကိုလည်းပဲမှန်ပါတယ်လို့ဦးဇင်းတို့ကပြောလို့ရပါတယ်အဲ့တော့အတ္တဒိဋ္ဌိတောပါလို့ပြင်ထားတဲ့စာမူပြန်တွေ့ရတာမှားပြီလို့တော့မအောင်မိနဲ့ပေါ့လေဆိုသံဃဟတ္ထိအတ္တမိကဂောနကုတ်ကုရတဟိဝိသိကမဏိတပ္ပဒီပိဣစ္ဆတရစ္ဆသူကရတုကရမဟုတ်သူကရဥဒ္ဒလုံးဘုန်းကြီးပိုင်းကသူကရလို့နှုတ်တက်တတ်တယ် နှချောင်းဝင်ဖြစ်နေတော့သူကရမဟိန္တယက္ခရက္ခတာဒီဟိလို့ရက္ခတာကိုတတွဲတည်းဖတ်ရအောင်ဟိုအခုများသောအားဖြင့်ဖတ်နေကြတာကယက္ခရက္ခတာဒီဟိလို့အဲ့ဒီလိုထွက်နေနော်ရက္ခတာကတပုတ်ယက္ခရက္ခတာဒီဟိနာနာဘယတော့ဝါနာနာရောဂတော့ဝါနာနာဥပတ္တဝတော့ဝါအဲ့ဒီမှာလည်းပဲနှုတ်တက်ကြတတ်တာကဥပတ္တဝတော့ဝါလို့ပါးဆောင်နှလုံးနဲ့နှုတ်တက်တတ်တယ်ဗမာစကားနဲ့ပြောလိုက်တဲ့ခါမှာလည်းဥပတ္တဝေါလို့ပြောပြောကြတယ် ဗမာစကားအနေနဲ့တော့ဘယ်လိုပြောပြောထားပါလဲပါဠိဖတ်ပြီးဆိုရင်တော့ကိုရှိတဲ့အတိုင်းနာနာဥပတ္တဝတောဝါလို့အဲ့ဒီလိုဖတ်ရပါတယ်အာရခံကန္တန်တုအဲကန္တန်တုမှာလည်းပဲနာကြီးနဲ့ဟနဲ့ဆင့်ထားတဲ့ကြောင့်မို့ကန္တန်တုလို့မဖတ်ဘဲနဲ့ကန္တန်တုလို့အဲ့ဒီလိုဖတ်မှခန့်ငယ်ကဟိုဂရုတန်ထင်တယ်ဒီလိုပါဠိမှာတတ်မှတ်ထားတာကနောက်ကနှလုံးစဉ်ဘုံဘုံသုံးလုံးစဉ်ရှိရင်ရှိကအခါကအတန်လေးဖြစ်ရတယ်အတန်ဖို့မဟုတ်ဘူးအဲ့တော့ကဏ္ဍတုလို့ဆိုလိုက်ရင်အဲ့ဒါအတန်ဖို့ဖြစ်သွားတယ် ဂန္ဟန္တုလို့ဆိုမှအတန်လေးဖြစ်တယ်အတန်လေးကိုပါဠိလိုဂရုလို့ခေါ်တယ်အဲ့ဒါဂရုဖြစ်တဲ့အတွက်ကြောင့်မို့ဂန္ဟန္တုလို့မရုပ်ဘဲနဲ့ဂန္ဟန္တုလို့နော်အဲ့ဒီလိုရောပါအခုဒီတိုင်အောင်အစကနေပြီးတော့ဒီတိုင်အောင်ကတော့ဘုရားဟောမဟုတ်သေးပါဘူးရှင်းဆရာတော်ကြီးတွေစီစဉ်ထားတာဒီပရိပရိမှုန့်မယ်ဆိုတော့တောင်မနေပြန်ပရိကြီးတီကဏီထမ်းမှာပါတော့တွေးပေါ့ပါတော့နှလုံးနဲ့